ရှင်ပေတုဩဝါဒစာပထမဆုံးခန်းကြီး3အငယ်1မှ9အထက်ဆိုခဲ့ပြီးသည့်ဤသူမိမတို့ကိုခင်မွင်းအုပ်ဆိုးခြင်းကိုဝန်ခံကြလော့တို့ပြု၍နှုတ်ပတ်တရားတော်ကို နားမထောင်သောယောက်ျားအချို့ရှိလျင် ထိုသူတို့သည်တရားမနာတော်လဲတင်တို့၏ကြောက်ရွံ့ခြင်းနှင့်စင်ကြယ်သောအကျင့်တို့ကို ထောက်ရှိ၍မိမိမယား၏အကျင့်အားဖြင့်တွေးဆောင်လျက်အတူပါမိအကြောင်းရှိ၏တင်တို့၌ တစားဆင်ခြင်းမူကားစပင်ချစ်ခြင်းရွှေဆင်ခြင်းအဝတ်ဝတ်ခြင်းဒီဟုသောအပြင်းတစားဆင်ခြင်းမဖြစ်စေဘဲဘုရားသခင်ရှေ့မှာအဖိုးများစွာထိုက်သောနုညံ့တိမ်မွေ့ခြင်းသဘောဒီဟုသော မဖောက်ပြန်မပျက်စီးတတ်သောတစားဆင်ခြင်းရှိသော စိတ်နှလုံး၏အတွင်းလူ ဖြစ်စေကြလော့ဘုရားသခင်ကို ကိုးစား၍တန်ရှင်းသောမိမတို့သည် ရှေ့က ထိုသို့ကိုကိုတစားဆင်လျက်စာရာသည်အာဗြဟံကိုသခင်ဟုခေါ်ဝေါ်၍သူ၏စကားကို နားထောင်တကဲ့သို့ကိုခင်မွန်း၏အုပ်ဆိုးခြင်းကိုဝန်ခံကြ၏တင်တို့သည်ကောင်းမွန်စွာကျင့်၍ကြောက်ရွံ့တုန်လှုပ်ခြင်းအလင်းမရှိဘဲနေလျင်စာရာ၏သမီးဖြစ်ကြ၏ထိုနည်းတူယောက်ျားတို့ဆူတောင်းခြင်းအမှု၌အစည်းတားမရှိစေခြင်းငှာ အသက်ရှင်ခြင်းကျေးဇူးတော်ကိုဆက်ဆံ၍အမွေခံရသော သူချင်းကဲ့သို့တတိပညာနှင့်လျော်စွာ ကိုခင်မွန်းနှင့်အတူနေ၍အာနေသောသူကို ပြုတင်သည့်အတိုင်းသူကိုစောင့်မပြုစုကြလော့အငယ်၈မှ22အချုပ်ချစကားဟုမူကားတင်တို့အပေါင်းသည်စိတ်တညင်တူသည်ရှိကြလော့စိတ်ကျင်နာခြင်းညီကိုချင်းကဲ့သို့ချစ်ခြင်း တနာစုံမဲ့ခြင်းစိတ်နှိမ်ချခြင်းရှိကြလော့။တင်တို့သည် ကောင်းကြီးမင်္ဂလာကို အမွေခံစေခြင်းအလိုငှာခေါ်တော်မူသောသူဖြစ်သည်ဟုတိမှတ်၍အချင်းချင်းရန်တုံမမူပြန်၍မကဲ့ရဲ့မေတ္တာပို့ခြင်းကို ပြုကြလော့။အသက်ကိုမွေလျော်စေ၍ကောင်းမွန်သောနေ့ရက်တို့ကို တွေ့မြင်ခြင်းငှာအလိုရှိသောသူသည်မိမိရှာကို မကောင်းသောအရာနှင့်ကင်းလွတ်စေ။ မိမိနှုတ်ခမ်းလဲမှုသာစကားကိုမပြောစေနှင့်ဒုစရိုက်ကိုလွှဲဆောင်၍သူစရိုက်ကိုပြုစေသူတပားနှင့်အသင့်တင့်နေခြင်းကိုရှာ၍မိအောင်လိုက်စေအကြောင်းမူကားသာရဖျားသည်ဖြောက်မတ်သောသူတို့ကိုကြည့်ရှုတော်မူ၏သူတို့ဆူတောင်းခြင်းကိုလည်းနားထောင်တော်မူ၏ဒုစရိုက်ပြုသောသူတို့ကိုကားသာရဖျားသည်မျက်နာလွှဲတော်မူ၏တင်တို့သည် ကောင်းသောတရားကိုကျင့်သောသူဖြစ်လျင်အဘယ်သူညှင်းဆဲမည်နည်းဖြောင့်မတ်ခြင်းတရားကြောင့်ဆင်းရဲခံရလျင်မူကားမင်္ဂလာရှိကြ၏သူတို့ဤချင်းချောက်ခြင်းကို မကြောက်ကြနှင့် မထိတ်လန့်ကြနှင့်စိတ်နှလုံးထဲ၌ထာဝရရှင်ဘုရားသခင်ကိုယုံကြည်ခြင်းရှိကြလော့တင်တို့မျှော်လင့်ခြင်းအကြောင်းကိုမင်းမြန်းသောသူ ရှိသမျှတို့အားနူးညံ့သောသဘောကြောက်သောသဘောနှင့်ပြန်ပြောခြင်းဟာ ကာလအစဉ်မပြအသင့်ရှိနေကြလောခရစ်တော်၌တင်တို့ကျင့်သောအကျင့်ကောင်းကိုရှုံချသောသူတို့သည်ကဲ့ရဲ့ပြစ်တင်သောအခါကိုယ်တိုင်ရှက်ကြောက်ခြင်းရှိမိအကြောင်းတင်တို့သည် ကိုကိုကိုတည်သောစိတ်ကြည်လင်လျက်နေကြလောဘုရားသခင်လူတော်ရှိလင် သူစရိုက်ကိုပြု၍ဆင်းရဲခံခြင်းသည်ဒုစရိုက်ကိုပြု၍ခံခြင်းထက်သာ၍ကောင်း၏ခရစ်တော်သည် ကိုခန္ဓာအားဖြင့် အသေးသက်ခြင်းကိုခံ၍ဝိညာဉ်တော်အားဖြင့်အသက်ရှင်ခြင်းသို့ရောက်တော်မူသည်ဖြစ်၍ငါတို့ကိုဖျားသခင်ထံတော်သို့ပို့ဆောင်ခြင်းဟံဖြောက်မတ်တော်မူသော သူသည်မဖြောက်မတ်သောသူတို့အတွက်ဒုစရိုက်အပြစ်များကြောင့်တခါခံတော်မူ၏ထိုဝိညာဉ်တော်အားဖြင့်လည်းကြွတော်တော်မူ၍ယခုထောင်ထဲမှလောင်ထားသောဝိညာဉ်တို့အားတရားဟောတော်မူ၏ထိုဝိညာဉ်တို့မူကားရှေးကာလ နောဧလက်ထက်၌နည်းသောသူသည်ဟုသောလူရှိယောက်တို့ကိုရေအားဖြင့်ကယ်ဆယ်သောသင်မောကိုတီလုတ်စဉ်တွင်ဘုရားသခင်ဤခန္ဒီတော်သည်ဆိုင်းလင့်တော်မူတော်လဲနားမထောင်သောဝိညာဉ်ဖြစ်သည်ထိုသို့သောဥပမာတိုင်းယခုတွင်ဗတ္တိဇံသည်ယေရှုခရစ်ထမြောက်တော်မူသောအားဖြင့်ငါတို့ကိုကယ်တင်တတ်၏ဗတ္တိဇံဟုဆိုသော ကိုကာယ၏အညစ်ကြေးစေကြောခြင်းကိုမဆိုလိုကိုကိုကိုတည်သောစိတ်ကြည်လင်၍ဘုရားသခင်ရှေ့၌ဝန်ခံခြင်းကိုဆိုလိုသည်ထိုသခင်သည်ကောင်းကင်ဘုံသို့ကြွတော်မူသည်ဖြစ်၍ကောင်းကင်တမန်အစရှိသောအာနာစက်တကူများတို့ကို အုပ်ဆိုးလျက်ဘုရားသခင်၏လက်ရာတော်ပြည့်၌ရှိတော်မူ၏